မနေ့ကပြိတာဖြစ်ပြောသူပြိတိလေးဟာဒီကြီးဒီကြီးရဲ့ဆောက်ဘုမတ္တရကြီးဟာဘုမတ္တရဆိုတာဒီဒီဒီဒီတိတာတွေပြီးတော့ဒီများတော့ဘူးဘူးများတော့ဘူးဆိုတာ ပြီးလို့ရှိရင်ရံကားမှုဆိုတာဒါတော့ပါပဲပြည့်တယ်ပြီးတယ်ယူတယ်ရံတယ်ဆိုတော့ဒီလိုယူရအာမယူရဲ့အယူဆိုတာတော့ပုံမှန်တော့စိတ်ကဝိပုံမောစာစိတ်ကဝိမောစာ စိတ်မသိမ့်နိုင်ပဲနဲ့စိတ်ကိုသိလို့တဲ့နည်းနဲ့မသိမ့်ပဲနဲ့သိနေတယ်လို့မနိုင်တော့စိတ်ကြီးဆောက်စားတော့ဒီပိုင်းဆိုင်လောကဒီလိုပါဒါကိုပုံမှန်ကဉာဏ်ကြီးခေါ်တာပါပဲအဲဒီယောဂရှိတဲ့ပုဂ္ဂိုလ်ဉာဏ်ကြီးလို့ခေါ်တာပါဘုရားအားဖြင့်စိတ်နဲ့ဆက်ပါတယ် အဲ့ဒါလို့စိတ်ကိုမသိနိုင်ဘူးကြီးတဲ့ပုဂ္ဂိုလ်တွေဟာကျန်တဲ့ရောမင်းရဲ့စီရင်ရှိတယ်ပြောတာပါပဲကာမမတကောသောဘဝသံတောကာမမတကကာမကြောင့်ယူတာပေါ့ကာမတဏ္ဍာလောက်တဲ့တော့ကာမဂုဏ်အာယုဘုံကလည်းအပြစ်မမြင်ဘူး ဒီပေါ်မှာစိတ်အလိုကဆက်ထားတော့စိတ်ကလည်းလိုကလက်သားကိုလည်းရှိရင်တော့ထိမ့်သိမ်းတာမရှိဘူးလောဘအလိုလိုက်တာကာမမတ္တကဟာလောဘအလိုလိုက်လောဘအလိုလိုက်တာလည်းကာမမတ္တကကာမဝိခေါ်တယ်ဆရာရာဂယုလို့ပြောလိုက်တာဒီကကျမ်းစာကြည့်တဲ့အခါကျတော့ကာမယုပြပါတယ် ကောဒုမတကောဒေါသသံတကောကောဒုမတကောအမြင့်ကြီးပေါ့စိတ်ကြည်ရာစိတ်ဆိုးရာရိုးရိုးစိတ်ကြည်ရာစိတ်ဆိုးရာကိုခံတဲ့လောက်ကျဲပြီးတော့ပေါ့မင်းကြီးရဲ့သဘောပြုထားတယ်လို့အဖြစ်ကြီးတော့စိတ်ကြည်စိတ်ဆိုးမုန်းဆိုးတာ ရိုးကြီးတဲ့ပုဂ္ဂိုလ်တွေစိတ်ကပ်ပါရိုးရိုးလေးစိတ်ဆက်ရုပ်ရှိဆိုရတာပြီးဆိုပြောတယ်စိတ်ကပ်ပါဒါပေမဲ့ဒီလည်းပဲရရတာလို့ဆိုရင်တော့ဒီချိန်လေးတော့အကြီးထားတယ်ရိုးကြီးတဲ့ပုဂ္ဂိုလ်တွေမှာတော့အကြီးထားပါတယ်ဟွန်းခေါ်တော်မတတ် အမြင့်ကြီးဆိုတဲ့ဟာကတော့ဒေါသအလိုလိုက်ပြီပဲဒေါသအလိုလိုက်ပြီပါလည်းကောတုမတကဟုတ်ဒီတော့ဒီအစဉ်တိုင်းကတော့ဒိဋ္ဌုမတကဒိဋ္ဌုမတကောဥပလကတတောဆိုဒိဋ္ဌုမတကဒိဋ္ဌုဥမတကဆိုတာအယူဆ လွယ်မှာဖြစ်တော့အယူထတာပါနော်အဲဒါကတော့ဝိပဿနာသတ်တော်ဆိုဝိပဿနာသတ်ဆိုတာကတော့သမာဓိပြောနေတာတော့ဖောက်ပြန်လို့ဆိုတာပါပဲမင်္ဂတော့သိဆော်တဲ့သဘောပါစိတ်ပိုင်းဆိုင်ရာသိဆော်တဲ့သဘောဝိပဿနာသတ်လို့ခေါ်တယ်သိဆော်နိုင်လောက်အောင်သူ့ဟာ လဲမှားတဲ့ပညာရှိပြီးတော့လဲမှားတဲ့ဒီခါလေးမသိမသိရုပ်ဝါဒဆန္ဒပုဂ္ဂိုလ်တွေဆိုရင်တော့ဒီသိဆိုတာများတာပါဥစ္စာတိသစေယကျက်စေယဝါဒရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အဲ့ဒါတွေရှိတာတတ္တဝါဆိုတော့သဘောပါပဲတတိယကရှိနေတာပါပဲ စားစာရဲကသူကအသက်ကိုသိရှိနေတဲ့အစားအစာကိုယ်ကိုသိရှိနေတဲ့အစားအစာဒီမှာအကျဉ်းတယ်ဆိုလို့ရှိရင်သိနေခြင်းရှိရှိတဲ့အစားအစာပြီးတော့ဒီဝအတ္တခေါ်တဲ့အဲဒီအတ္တလေးကိုသိရှိနေတဲ့အစားအစာတတိယကအခြေခံပြီးတော့ ပြည့်စုံစားတဲ့အစားအစာနေပြီးတော့အသွေးအသားအဲဒီတော့ကနအသက်စိတ်အကျဉ်းစားကြီးကြီးရောလို့ဒါရောအဲဒါကြီးရှိနေတာပါပဲနေနေရနေပြီးတော့သိတော့တဲ့ခါကျတော့လည်း ဒီတကြီးလေးကသူ့သဘောတူတာသွားကြတာပါပဲအတ္တဆိုတာလည်းမရှိဘူးစိတ်ဆိုတာလည်းမရှိဘူးပါလို့ဆိုမှာအဲ့ဒါကြီးဆက်တဲ့ပုဂ္ဂိုလ်ကဥစ္စာတိတ်ကြီးဟုတ်ကုသိုလ်ကအကုသိုလ်ကဆိုတာလည်းမရှိဘူးကုသိုလ်ကြီးလည်းအကျိုးရတယ်ဆိုတာလည်းမဟုတ်ဘူးဒီပါရင်ယူရတယ်ဆရာသမားတွေယူရတယ်ဟုတ်တာလည်းမဟုတ်ဘူး သူတို့မလို့နိုင်လို့ညီမရနေပြီးတော့ဖြစ်လာတာပဲဘာမှကြီးစုတင်တာမဟုတ်ဘူးစသည်ဒါလေးတွေကုသိုလ်ရဲ့ကုသိုလ်ရဲ့အကျိုးလက်မခံအကုသိုလ်ရဲ့အကုသိုလ်ရဲ့အကျိုးလက်မခံတည်ကြည့်တာပဲဆိုတာပါပဲဟုတ်စီတော်တရှိသမားတွေပါပဲပုံမှန်ယူရတဲ့အစာပါလေပုံမှန်ယူပဲနဲ့သူအပြည့်အစုံစိတ်တည်းရချော်လွဲသွားတာတိတ်ချော်သွားတာအဲ့ဒါဝိပဿနာခေါ်ပါလေ ယုံနာဆိုတာမဟုတ်ဘူးဆိုတာယုံနာအမှန်ပဲအမှန်ရမယ်ဆိုတာမဟုတ်ဘူးဆိုတာဒီအတ္တလေးဆိုလို့သိဆိုတာယုံနာလေးတော့ရှိတော့ရှိတယ်တတ္တဝါလေးဆိုတော့ရှိတော့ရှိတယ်ဒါပေမဲ့ဒီမှာဒီမှာဒီမှာကြီးကဖန်ဆင်းနေဆိုတာအကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်နေတဲ့သင်္ခါရတရားတွေပါဆိုအခုအကြောင်းနဲ့ဒီကျိုးဆက်ဆက်ပြီးသင်္ခါရဖြစ်နေတဲ့သင်္ခါရတရားတွေပါအမှန်ရမယ်အစား တိတ်ခေါ်သွားတာပါဘာသာမဝါဒဝါလာတော့မရတဲ့တရားတွေရဲပဲသိစားတာဆင်းရဲတဲ့တရားတွေကောင်းစားချမ်းသာတယ်လို့ထင်တာဒါဆိုကိုယ့်လိုတိုင်းဖြစ်တယ်လို့ထင်တာပါအမှန်တည်းယူဆရမယ်အစားအမှန်တည်းယူရဲနဲ့တိတ်ဆော်တဲ့သဘောကိုပါဠိလိုဝိပလနာသာလို့ခေါ်ပါတယ်ဟုတ်အဲဒီတိတ်ဆော်သိစားပါမရလို့တိတ်ဆော်ဖို့ ရှိပြီဆိုလို့ရှိရင်အဲ့ဒီသိခေါ်မှုအလိုလိုက်တော့တာပါပဲသိခေါ်မှတက်တာပါအချောဖော်လွဲတာကြီးကသူကလမ်းဆောင်ကိုသူကလည်းအဲ့ဒါသိခေါ်မှတက်တာလို့ခေါ်ရတယ်ဒီဝိပဿနာဆရာတော့သုံးမျိုးရှိပါတယ်တိဆရာဥပလာကအမှတ်စီရာသိဆုံးမှုဒီတိတ္တဥပလာကအတိသိဆုံးမှုနဲ့ ဒိဋ္ဌိဝိကလာစအယူဆသိဆုံးသုံးမျိုးရှိရတယ်ဟုတ်မတ္တိယသိဆုံးမှုဆိုတာကတော့လေတော့မှာလူရုပ်လုပ်ထားတဲ့စာဆောက်ရုပ်တွေကိုတမင်တွေကလူလို့ထင်မှတ်တာပါလူလို့အသိစိတ်ရှိတယ်တော့တရားဥပ္ပါဒ်ကစိတ်တော်ဥပ္ပါဒ်ကလည်း ဒါတော့ထင်ရှားပါဘူးသူတို့စိတ်ထဲမှာလူပဲလို့ကြည့်တော့တယ်သူတို့ထင်ရတဲ့လူပဲလို့ကြည့်တော့တယ်ဒီအဥပလစာဝစိတ်တော်ဥပလစာဝဆိုတော့အထင်နဲ့လွဲသိချော်တယ်အတိလည်းသိချော်တယ်ဒီလိုကလည်းသာဆိုတာကတော့အယူဆနဲ့ပတ်သက်တယ်ရှိရတာပဲအခုလည်းရှိအတ္တဝါဒီပုဂ္ဂိုလ်မှာတော့ ဒီဒိဋ္ဌိဘာသာစဖြစ်တတ်တယ်သူတို့နေရာကအတ္တနဲ့ပတ်သက်တဲ့ဆံရံတွေလေ့လာကြည့်တဲ့အခါမှာအတ္တကြောင့်လေးတွေကြောထားတာလေးရှိပါတယ်ဉာဏ်နာတိကရဏမတ္တာအတ္တကိုသူ့ခေါ်ထားတယ်လို့တဘောလေးပေါ်ပြတာအတ္တဆိုတာ အတိညာနဲ့ကြည်ရပါပဲစိတ်ရဲ့ကြည်ရပဲဆိုတဲ့သဘောမျိုးပါပဲဒါပါပဲဟုတ်ကဲ့ဒီနတရားတွေဟာဒီအတ္တမှာသွားပြီးတော့ရှိရပါတာပေါ့စတူတော့သူကနှမျိုးရှိတယ်ဇီဝတ္တပရမတ္တကျတယ်ဇီဝအတ္တကတမျိုးနဲ့ပရမတ္တကတမျိုး အသက်ရှင်နေတဲ့အတ္တကောင်လေးကတစ်မျိုးနဲ့ကြီးကျယ်တဲ့အတ္တကြီးကတစ်မျိုးဒီလိုဒီမျိုးခွဲထားပါလားဲ့ဒါပြောလိုက်ပြီတတ္တရိသရောသဗ္ဗေပရမတ္တ เอกวะสุขทุกขสิရဟိတောလို့ပရမအတ္တကြီးကိုတရုပ်ခေါ်ထားပါတယ်ပရမတ္တဆိုတာမဟာဇမာကြီးကိုပြောတာပါပဲဆိုတော့မဟာဇမာကြီးကသူ့ကိုသူတော့သိသိကြီးတာဟုတ်သူ့လည်းတော့လည်းသားရလည်းသိသိကြီးတာဒါနဲ့ပတ်သက်ပြီးတော့ပြောမယ်အချိန်ကြီးတော့ဒါလည်းကိုယ်ပဲပြောပါအဲဒီအတ္တရှင်မျိုးတွေက ပရမအတ္တမဟာယမကြီးဆိုတာသူပရိအတ္တကြီးဆိုတာသိစရာတလောကလုံးအစိုးရတယ်လောကကြီးဆန်းစင်းလာလည်းသူပဲကမ္ဘာလောကကြီးထဲမှာရှိနေတဲ့တက်ရှိတဲ့အရာတွေလည်းပဲသူဆန်းစင်းလာတယ်သူ့အလိုတိုင်ရှိရတာသိစရာဆိုတာအစိုးရတယ်ဆိုတာသူ့အလိုတိုင်ရှိတာသတ်ပြီးရင်းတဲ့ပြည်ပြန်လာလို့ရတယ်အကုန်လုံးပါပဲအကုန်လုံးကိုသိတယ်လို့ပြောတာဒီကောက တခုတည်းတော့ရှိတယ်မာဇမဆွဲရှိတယ်ရှိကြတဲ့ခါကြီးဟိတော့တဲ့သူဟာဆန်းတာရဲ့ကောင်းတယ်ဆိုတာလည်းရှိဘူးဒုက္ခရှိရတယ်မကောင်းဘူးဆိုတာလည်းရှိဘူးတဲ့အဲဒီကအာရိစသည်ရှိတယ်တာရီကပုံပန်းစသည်ပေါ့ဒါတွေလည်းပြောလို့ရဘူးလေမရရဘူးသူကအဲဒီကသူကမဟာဇမကြီး ခေါ်တဲ့ပရမအတ္တကိုသူတို့အတ္တစံတွေကတရုပ်ခေါ်ထားပါတယ်။ပိစ္ဆရာသတ္တယုဧကောသူစုကဒုက္ခတွေရှိတော့ကြပါတယ်။မာယမကြီးရဲ့ဂုံပုတ်ကိုပေါ်ပြထားတယ်။ชีวะกาปฏิสริยังอืม ပြိစိတံဒိန်သောဒီကိုလှချောကြလို့ပြောတာဇီဝတတက်ကောင်လေးကိုတိခေါ်ထားတာပฏิစီတံနဲ့တတ္တဝါတွေရဲ့ကိုယ်ရဲ့မှာပြတ်ခံပြီးတော့ပြီးနေတယ်သောမဟာဗိမာကြီးကခြားပြီးလိုက်တဲ့အသက်တည်းပြရပြီးတဲ့အသက်တည်းဟောလို့အဲဒီပြရပြီးတဲ့တတ္တဝါတိုင်းမှာ တချို့ဆိုလို့ရှိရင်စိတ်ဆိုတဲ့ပြည့်ပြည့်နေတာတော့ငါ့အသက်ရှိတယ်ဆိုတာကိုအကျင့်တည်းရဟုတ်ဒီလက်တော်တစ်ခုပဲလေဒီလိုတစ်ခုရှိတဲ့တတော်ပဲလေဆောက်ပါပြတ်နိုင်နေတယ်ဒီဝါဒပြီးတော့ပိန်တော့ကွဲပြားတယ်တစ်ခုနဲ့တစ်ခုအတ္တကြီးကမတူဘူးတဲ့ကြီးရဲ့အလိုက်ပေါ်ပြီးကွဲလို့ ဒီနေ့မှာရှိနေတဲ့အတ္တကအကောင်ကရှိရတဲ့အတ္တကရှိတယ်ဒီစိတ်ကလေးမှာရှိတဲ့အတ္တကတော့အကောင်တိုးတဲ့သူကအတ္တရှိတယ်ဒီလိုလိုကပြီးတော့ဆောင်းတာကိုဆွဲကြတယ်ကွာဝိကုတဲ့သူလည်းသူသူဆိုင်ရာထားတော့အစိုးရဟုတ်သူ့လိုတိုင်းရှိတယ်သူသိချာကြပါလို့ဖြစ်တယ်ဆိုတော့ဆိုလည်းကြည့်ရတော့အခု ပြေးနေတာကြားနေတာနားနေတာစားနေတာထိနေတာကြည့်နေတာအကုန်လုံးခန္ဓာကိုယ်လှုပ်ရှားသမျှပေါ်ပြီးအဲဒီဇီဝအတ္တလေးနဲ့လှုပ်နေတယ်လို့ဒီလိုဆိုလိုပါတယ်ဒီဇီဝအတ္တလေးကလှုပ်နေတာဒီနာကလည်းဇီဝအတ္တလေးပါတယ်ကြားတာနာနာစားတာစားတယ်အကုန်လုံးကလည်းဇီဝပရိသေယချက်ဇီဝအတ္တလေးကပါနေတာဒီကုသဝဒီကုသတဲ့ဒီကလည်းအစိုးရတယ်အဲဒီလိုတိုက်ရှိတယ် ထက်ကမဟာယောဂါကြီးအမိတ်အရာပေါ်ဒီလိုဖြစ်စီဆိုတဲ့အမိတ်ကသတ်မှတ်ထားလိုက်ကြတော့သူ့အမိတ်တိုင်းကိုလို့ဆောက်လို့ရတော့ပါဘူး။ဟင်း။မဟာယောဂါအလေးကပြည့်ရတာပါဆိုတော့ပေါ့။ဒီစိတ်ဒီလေးစိတ်လေးပေါ့။လာရောပေါ့။လေကြောကြရဲ့ပြောမြဲတယ်။ဒီဝိခဏကြီးလေသိတဲ့ကနေပြီးတော့ပြည့်စည်သွားပြီလေလို့အဲ့ဒီအတ္တလေးကကျွာတာလေးကမတည်ဘူးတဲ့ဒီကတော့ တခြားရုပ်ခန္ဓာတွေကြောက်ပြီးတော့ဖြစ်ရတယ်အဲ့လိုဆောက်ရတယ်ဒါကဇီဝအတ္တအစိုးရှိတဲ့ပုဂ္ဂိုလ်ကယူဆောက်ကုန်တယ်အဲ့တော့သူ့ကိုဒီမှာကုန်ကြည့်ထားတဲ့ပုံမျိုးကိုရှိတယ်ပဋိသေကံဘိနောဝိကုဒီနေကြောကြတယ်ဆိုလို့ဘုရားမြတ်စွာဘုရားလာတဲ့အခါကျတော့ သူတို့ထင်းနေတဲ့အချိန်မဟုတ်ပါဘူးဆိုတာကိုဘုရားမြတ်စွာကရေးဆံလာတယ်သူတို့ထင်တာကအတ္တအင်းကြီးကြီးကောင်းကြီးရဲ့ပရမအတ္တပြေရင်ကောင်းကဇီဝတ္တဒီလိုဆက်ဆံပြီးအနတ္တအနတ္တသူတို့ပြောတယ်အတ္တမဟုတ်ဘူးဟုတ်တာကပါလေရုပ်နဲ့နာမ်ကျိုးဆိုတာမသိတတ်ဘူး လက်စကားသိတဲ့သဘောပြောနေတာ။အဲဓမ္မပဲ။ဓမ္မဆိုတာသဘာဝပဲ။သဘာဝဆိုတာကတန်ရှင်းတဲ့သဘာဝမတန်ရှင်းတဲ့သဘာဝ။ကြားသဘာဝ။သဘာဝတရားတွေသဘာဝဆိုတာကကိုယ်စီကိုယ်စီသဘာဝပဲ။ဒီရတာတွေမှာဆိုလို့ရှိရင်ခြေခြေသက်ကအလံခါအရပါဆက်ပါရှိတယ်ပေါ့။တို့တူတဲ့သဘာဝတွေမှာလည်းကိုယ်စီကိုယ်စီသဘာဝတွေရှိတယ် ရုပ်မှာခုပြန်တဲ့သဘောပေါ့နာမသိတဲ့သဘောပေါ့ရုပ်တွေမှာလည်းပဲအတီးကြီးပေါ့လေဒီမှာကြောတဲ့သဘောပေါ့အတူမှာသူရှိတဲ့သဘောပေါ့ရှိတဲ့သဘောပေါ့ဆဲတဲ့သဘောပေါ့ပူလို့အေးတဲ့သဘောပေါ့ပေါ့တဲ့သဘောပေါ့တောက်လေးလှုပ်ရှားတဲ့သဘောပေါ့ရုပ်တွေမှာအတီးကြီးပေါ့စားစားပေါ်မှာရတာလည်းအတီးကြီးပါနေတယ်ပေါ့စိတ်ကလည်းကြည့်တဲ့သဘောပေါ့အရင်တဲ့သဘော သိတဲ့ကောအဲကြားတဲ့ကောနားတဲ့ကောစားတဲ့ကောဒါလေးပေါ့သိတယ်မှလည်းပါးပြီးတော့သိဖြစ်တဲ့ကောခံစားတဲ့ကောစသည်လို့ဒါမျိုးလို့သိပြီးတရားတော်ထဲမှာအတူတူအစာအာဟာရထဲမှာအတူတူရတာတွေရှိနေတယ်လို့ရုပ်နဲ့နာမှာလည်းအတူတူအရသာတစ်ခွဲဒါလည်းရှိနေတယ်ဒါကသဘာဝလို့ခေါ်တာလေဒါကိုကြီးကိုကြီးပေါ့အတူတူပေါ့ ဘာဝကိုစားရှိတဲ့သဘာဝပဲအဲဒီသဘာဝလေးတွေဟာလည်းပဲပေါ်ပေါ်ပြီးတော့ကြောက်တာရှိတဲ့အကုန်လုံးကျူးနေတာကောင်းရှိပေါ်လိုက်ပေါ်လိုက်မကောင်းတာပဲရှိတယ်ဒီထဲမှာလည်းပဲသူတို့ထင်တယ်လို့အတ္တကြီးလည်းရှိအတ္တကြီးလည်းရှိအနတ္တပဲဆိုတော့ ရုပ်နဲ့သဘာဝကြီးကိုယ်ရည်ဟာလည်းအတ္တမဟုတ်ဘူးအဲဒီရုပ်နဲ့သဘာဝကြီးကလည်းအတ္တမရှိဘူးဆိုအနတ္တကိုရေးဆံထားပါတယ်ဘုရားဆရာရှိရတာပါရှိတယ်ဓမ္မပဲရှိတယ်ဓမ္မဆိုတာသဘာဝပဲရှိတယ်ကိုယ်စီကိုယ်စီသဘာဝနဲ့ကိုယ်စီကိုယ်စီသဘာဝဒါရီလည်းရှိတယ်ဘုရားဆရာအဲ့ဒီလိုလည်းမိတ်ချထားပါတယ်ဘုရားအဲဒီလိုကတရားတွေဟာမင်းရဲ့ရှင်ရဲ့သဘောအနတ္တ ဟောခဲ့တယ်။အဲဒီတော့လက်ကလို့မမြင်လို့ပဲနဲ့ကြောင်းညာပေါ့လေဒီရဲ့ကောင်းစားချမ်းသာတယ်ဘာပဲဆိုကိုယ့်လိုတည်းဖြစ်တာလေဆိုတော့ပေါ့တော်ရှိတယ်။အဲဒီလိုအမှန်မှားတာအပြစ်မှားတာကလာအတ္တလေးတကယ်ရှိတာပဲလို့ဒီကမှားတာပါလို့အဲဒါကိုဥပ္ပလသတိခေါ်တာပါပဲ။ဒီဒီပုံမှာလည်းပဲ ပြည့်တယ်ကောင်းလားချမ်းသာတယ်ဘာလို့ကိုယ်လိုတိုင်းဖြစ်တာပဲဆိုတာလည်းဒါလည်းပဲအမှန်မှားတာအကြည့်မှားတာအယူဆမှားတာပါလို့အဲဒီယုံနာတရားတွေဟာပုဂ္ဂိုလ်တ attva ပဲယုံနာနေတဲ့အနေနဲ့ပုဂ္ဂိုလ်တ attva အနေနဲ့နေနေဆိုတော့သူကဒီကလည်းအကြောင်းမဲ့ဖြစ်တယ်လို့လည်းယူဆတယ်သူကသူသိချင်လို့ဖြစ်နေတာပါကွာအဲဒီကတော့အကြောင်းနဲ့ဖြစ်တော့ဖြစ်တယ်မာဇီမာကြီးကခံရင်းတယ်ယူဆတယ် အကြောင်းနဲ့ဖြစ်တယ်ဆိုတာလည်းတိတ်ဆိုတာပဲမဟာယမကြီးကဖြန့်ရှိတယ်ဆိုတာလည်းဒါလည်းတိတ်ဆိုတာပဲအမှန်ကတော့ယုံကတရားတွေဟာအချင်းချင်းအကြောင်းနဲ့အကျိုးကြီးလွယ်ပြီးတော့ဖြစ်နေကြပါပဲအကြောင်းကြီးနဲ့ဖြစ်တာဘာမှရှိတော့ဘူးပါအဲဒီအကြောင်းနဲ့ဒီကျိုးကြီးလွယ်ပြီးတော့ဖြစ်နေတယ်ဆိုတော့မဟာယမကြီးရဲ့လက်ရပြောက်သွားတယ်အဲဒါအမှန်တည်းမြင်သွားတာပါ ဒီမဟုတ်တဲ့ဒီမှာဇမကြီးရှိတဲ့ဒီစတာလို့ရှိရင်ခန္ဓာဒိဋ္ဌိဥပါဒါကပေါ့လေဒီစလဲချောခုလို့ဖြစ်တော့ဒီစလဲချောလို့ဖြစ်တော့ခရီးစီကောင်းစားရေးအတွက်သဘောကျရေးအတွက်မဆရေးအတွက်ကောင်းရှိသေးရေးအတွက်အမျိုးမျိုးရှိကောင်းကြတာလေဒီစားတွေစေတကောင်းပြီးစားပြီးရည်ပူကြတာဒီဆိုစသည်ပေါ့လေဒီစားတွေလွဲပြီးတော့ အဲအယူနဲ့နေသိကုန်တာကြီးအများကြီးပါပဲအဲဒါကတော့ဥပလသတ္တပံရောပါမှန်မှမရတည်လည်းပဲပေါ့သိဆိုပြီးတော့သိဆိုတဲ့သဘောပေါ့တရားဘောလည်းကစိတ်ဓာတ်ဘောလည်းကဒိဋ္ဌိဘောလည်းကအလိုလိုက်လိုက်တဲ့အခါကျတော့ဒိဋ္ဌုမတ္တကဆိုတာပေါ့အယူဆလွယ်ပါမှုကြီးနိုင်တဲ့သဘောဖြစ်တာဒိဋ္ဌိဘောလည်းဖြစ်ပါတယ် အဲ့ဒီရည်ရွယ်ကတွက်ဖို့ဆိုတာကတော့အခုရှိမှနေတဲ့တိသဘာဝတရားကအာမခံပါလေဒီတိုင်းလားဒီတိကိုစောက်ဖို့ဆင်ထားဆိုတဲ့အတိုင်းကိုယ်ရဲ့စောက်ပြီးတော့လည်းရပေါ်တဲ့အာရုံကိုစိုးစိုးကြီးနဲ့မှတ်ခံရတဲ့အနေအားဆိုင်အားထုတ်နေလို့ရှိရင်စောက်နဲ့ဆိုင်နေလို့ရှိရင်ဝိရိယကိုကောင်းလာတာကိုကောင်းလာရင်တတိကိုရှိပြီးတော့ဖြစ်ဖြစ်ရှိနေကြပြီသဘောပေါက်လို့ရှိတာတော့ ရုပ်လာသဘောမှာတဘာဝတရားတွေအခုဒီတဘာဝတရားတွေကိုသိတယ်။အဲ့ဒါတွေသိပြီဆိုလို့ရှိရင်ကလည်းပရမဇီဝကအစွဲကျင့်သွားတယ်။ဒီကြောင့်လည်းဒီကိုဆက်ဆက်ဖြစ်နေပုံလေးကိုသိပြီဆိုလို့ရှိရင်မဟာဇမကြီးကဖန်ဆင်းတဲ့မဟာဇမအလေးစားဖြစ်ရတာပဲဆိုအစွဲရှိတယ်။ဒီလိုတရားလေးကဒီကြောင့်လည်းဒီကိုခွဲဆိုင်နေတဲ့အဖြစ်တွေတော့ရှိတော့ ဒီမှာကမှအစွဲနဲ့ကြောက်တော့လုံးဝကြောက်ဖို့ဆိုတာတော့တတ်တာပါဖြစ်မှာပါပဲကိုယ်ရဲ့ကဆက်ပြီးတော့ရှိတယ်အတိအကျကျုပ်ကကြားပြီးဖြစ်ဖြစ်ဖြစ်ဖြစ်လာတာတွေ့လို့ရှိတယ်တခါလည်းကြည့်မတော်ဘူးဆိုတော့ဖြစ်ဖြစ်တဲ့ဒုတိအစွဲကြီးဖြစ်တတ်ပါလားပေါ်ပေါ်ပြီးတော့လာတဲ့ဟာတွေကလည်းပဲပြီးလို့လည်းဖြစ်ဖြစ်ဖြစ်ဖြစ်သွားတယ်ဆိုတာနားလည်တော့ တတ္တရာဒိဋ္ဌိကိုလေခန္ဓာကိုသိမွေးအတ္တလေးရရုပ်ကိုကြီးပြတ်သွားပြီလေသူကတော့ရုပ်ကိုကြီးကြံနေသေးတယ်ဆိုတာပါလေတတ္တရာဒိဋ္ဌိဆိုနောက်ဘဝရုပ်မှာသွားပြီးတော့သူကပြရတယ်ဆိုလိမ့်စားကုန်တယ်အဲဒီလိမ့်စားဆိုရတယ်ဒါလည်းတတ္တရာဒိဋ္ဌိဆိုလည်းသိတယ်အတိအကျဖြစ်တာတွေ့ရင်ဘုရားဒိဋ္ဌိအတိအကျဖြစ်တာကပြည့်သွားပြီဆိုလို့ရှိရင်တတ္တရာဒိဋ္ဌိအစွဲ ကျက်သိရေးဝါဒအယူဝါဒအယူဆနဲ့တည်ရဲရေးအယူဆပါဘူး။ဒီပါတယ်။ဆိုလိုတာကတော့တရားထုတ်လို့အဖြစ်အပျက်ကိုဖတ်တတ်တဲ့ဒုက္ခဖြစ်ကိုဖတ်တတ်တဲ့ဉာဏ်ကြီးဆိုလို့ရှိရင်အဲ့ဒီမှာမှသတ္တရာဒိဋ္ဌိဆိုအဖြစ်အပျက်ကောနောက်ုတ်တဲ့ဒိဋ္ဌိအစွဲရှင်းပါပါလုံးဝကျိုးရတော့တတ်တာပါဖြစ်လာလို့ရှင်းပါလေအဲ့ဒီဒိဋ္ဌိကိုကြောက်နေပါလားဆိုလိုတာကတော့ တောကြောက်ပါကရှိစေတနာယုံနာတဘာဝရဟာအကြောင်းနဲ့အကျိုးအခြေဆက်တယ်ဆိုတော့ဒီလိုကြောက်ကြည့်ဖြစ်နေတယ်သူ့ကြောင့်နဲ့သူ့ကျိုးလည်းပဲဆက်ဆက်ပြီးတော့ဖြစ်နေတာကအကြောင်းနဲ့သူဆက်ဆက်ဖြစ်ဖို့သူ့ကြောင့်နဲ့သူဆက်ဆက်ဖြစ်ဖို့သိကြလို့ရှိရင်သူရှိရထားတာကစောင့်ပြီးတော့လုံလာထားပြီးကြည့်ဖို့မှတ်ဖို့အားစိတ်ပြီးတော့မှတ်ဖို့ကိုရရပါတယ် အားသာပြီးတော့မှတ်ဖို့ဆိုလို့ရှိရင်စိတ်ရှိရှိမှုကမရတော့ကြောက်ကြည့်တဲ့ဒီပုံဟာတွေ့ရတော့တော့မှုဟောမပြတ်မသားတွေဖြစ်ကုန်တော့ဟုတ်အဲ့မှာဇီဝတအစွဲလို့ဝင်တော့တော့ပါဘူးဖယုစီကဆံခြင်းလို့ပြရတဲ့ဆရာလည်းကလည်းဖြစ်ပါတယ်မပိုက်ဘူး အဲ့တော့စိုက်ကျိုးတဲ့ဒီပေါ်မှာမမှတ်တော့တွေ့ဝေသွားပြီဆိုလို့ရှိရင်ဇမာမကြည့်ဘူးအမှန်တိုင်းမကြည့်ဘူးဖြစ်တော့တာပဲမကြည့်ရဘူးမကြည့်ရဘူးဆိုလို့ရှိရင်တော့ဒါသာဝရဘုရားအာဇမကြီးကဖြောင်းလာပဲဆိုတာပေါ့လေအဲ့ဒီအကြည့်ကဝင်သွားတယ် အပฏิပါတိအဝိဇ္ဇာဖြစ်သွားပြီဆိုလို့ရှိရင်လောကပฏิပါတိအဝိဇ္ဇာဆိုတော့အာဇမကြီးကဖြင်းလာပဲဆိုတော့အဲ့ဒီယုံဖို့ကသူကမှားတယ်အလွဲမှာသွားပြီးတော့ပြုံးကိုကျိုးကမှားတယ်အဲ့ဒီယုံကျိုးမှားတာကိုပဲဒီရဌာနမှာလွဲမှားတဲ့အယူသာလို့ဒီလိုခေါ်ပါတယ်ကောအကြောင်းနဲ့အကျိုးသူဖြစ်လေဖြစ်လေကိုရှုလို့ပြီးသွားပြီဆိုလို့ရှိရင်ကျောက်ဝဲဖြစ်တယ်ဆိုတော့အဲဒီစိတ်ကိုပုံမှန်တယ်ရှိတော့ ကြောက်တဲ့သူရှင်းတယ်သူကြောက်တဲ့သူကရှင်းနေပြီဆိုလို့ရှိရင်အတိမှန်သွားပြီပေါ့အတိမှန်သွားပြီဆိုလို့ရှိရင်အယူဆလည်းမှန်ပြီအယူဆမှန်လို့ရှိရင်လည်းပဲကြည်ကြည်လည်းမှန်သွားပြီအဲ့ဒီအတွက်အတိမှန်ဖို့အတွက်အယူဆမှန်ဖို့အတွက်ကြည်ကြည်မှန်ဖို့အတွက်ကတော့ဒီတိတော်ဘာဝနာတရားကပါဝင်ပါတယ်အဲ့ဒီအဆုံးလောက်ရောက်သွားပြီဆိုလို့ရှိရင်ကတော့တိတ်ဆိုမှုအလိုလိုက်ရလို့ လူလိုက်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိမတ္တကဆိုတာဒိဋ္ဌိမတ္တကဆိုတာအမှန်တိုင်းပေါ့လေအမှန်တရားပေါ်မှာယက်တည်ရောတဲ့အစားပေါ့လေဆော့သွားလို့ရှိရင်တော့ဒိဋ္ဌိမတ္တကဖြစ်တာပါပဲနောက်နေကြမှာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံလေးတွေစသည်နဲ့လက်တွေနဲ့ပေါင်းဆက်ပြီးတော့ရှင်းလင်းပြကြပါဦးမယ်ဒီနေရာတော့တဏှာကြီးလေးနဲ့ကျော်သွားတာဖြစ်တော့ဒီမှာပဲရောက်ကြအောင်ဆို Stop.